အသနာတော်နှစ်2565နှစ်ကောဇာတိကရေ1383ခုနှစ်ပြသုလာဇန်10ရက်2022ခုနှစ်ဇန်နဝါရီလ17ရက်အင်္ဂါနေ့၌အွန်လိုင်းမှာဟောကြားသောတရားဒေသနာတော်ယသောတရာထေရီမဤပါရမီဘဝနှင့်နောက်ဆုံးနေ့ရမြအပိုင်းလေး နောက်ဆုံးအချိန်မှာသူ့ဘဝဆက်ကြောင်းတွေကိုပြန်ပြောင်းပြီးတော့မြတ်စွာဘုရားကိုလျှောက်ထားခဲ့တာဒါနောက်ဆုံးအခွင့်အရေးပဲဖြစ်တယ်ပေါ့ပြိနိဗ္ဗာန်ဆံဃာနိမှာရှိပြတဲ့တန်တရားခရီးကိုဆုံးသက်ပြီးတော့နိဗ္ဗာန်ကိုသွားရောက်တဲ့ပုဂ္ဂိုလ်ဟာနောက်ဘယ်တော့မှ တန်တရားတွေကိုပြန်မရောက်တဲ့အနေထားမျိုးမှုရှင်ထဲမှာရှိတာတွေအကုန်လျှောက်ထားသွားတယ်လို့ဒီလိုပဲမှတ်ရမှာပေါ့နော်ဆက်ပြီးတော့လျှောက်တယ်ဧဝံဓမ္မေသူစိန်နာနာတရာဓမ္မတစာရိဏံဘုရားသခင်ကိုရမြတ်တွေဟာ ကိုကိုယ်တိုင်လည်းတရားကိုကျင့်သုံးပြီးမှဖះဖြစ်ကြတာဖះနဲ့တရားဆိုတာစဉ်းစားကြည့်ပေါ့ဖះနဲ့တရားဘယ်သူကအရင်ပေါ်ရုံလို့မေးလေးမေးထရှိရတယ်အဲ့လိုမေးလေးမေးထရှိလို့ရှင်တော့ခွဲခြားပြီးတော့ဖြေဆိုရမှာပဲရသော်ဖះသိတဲ့တရားက ပฏิဝေဒဓမ္မရသော်ပြဟောတဲ့တရားကထေသနာဓမ္မပฏิဝေဒဓမ္မဆိုတာအဲ့ဒီတရားကိုသိပြီးတော့ဖရာဖြစ်သူရောက်တာဆိုတော့တရားကအရင်ပေါ်တယ်လို့ပြောမှာပဲအမှန်တရားတစ်ခုဟာရှိမြဲရှိနေတာပဲဖြစ် ဥပမာမဲ့နိဗ္ဗာန်ဆိုတာတတဘာဝီအမြဲတမ်းရှိနေတဲ့သဘောတရားတစ်ခုပဲသို့တော့အကောင်ထဲနဲ့ရှိတာတော့မဟုတ်ဘူးတဘာဝအနေနဲ့ရှိနေတာအဲ့တဘာဝအနေနဲ့ရှိနေတာအမြဲတမ်းရှိတယ်ရှိလိုက်မရှိလိုက်ဒီလိုမဟုတ်ဘူးရှိပြီးတော့ပျက်စီးသွားတာလည်းမဟုတ်ဘူးနိဗ္ဗာန်အမြဲတမ်းရှိနေတယ် အမြဲတမ်းရှိနေတဲ့အဲ့ဒီအရာကိုမြတ်စွာဘုရားကတွေးရှိတာပဲဖြစ်တယ်မြတ်စွာဘုရားနိဗ္ဗာန်ကိုတွေးရှိတဲ့ပုဂ္ဂိုလ်သာဖြစ်တယ်နိဗ္ဗာန်ကိုဖန်တီးတဲ့ပုဂ္ဂိုလ်မဟုတ်နိဗ္ဗာန်ကို ပြုလုပ်တဲ့ပုဂ္ဂိုလ်မဟုတ်အဲ့တော့တွေ့တယ်ဆိုကြတဲ့ငကိုယ်တည်းရှိတယ်ဆိုတဲ့အဓိပ္ပာယ်ရတယ် နိဗ္ဗာန်ရဲ့အကြောင်းတရားကလည်းပဲငကိုယ်တည်းရှိတယ်ဖရာတဆူတဆူပေါ်တော့မှဒီဖရာရဲ့ဟောပြောချက်ကြောင့်ဒီတရားကိုသိကြရတာဖြစ်တယ်အဲ့တော့ပฏิဝေရဓမ္မဆိုတဲ့ရသဗျာတွေတွေးရှိတဲ့တရားဆိုတာသာဝရရှိနေတဲ့အရာသာဖြစ်တယ်တရားတစ်ပါးကိုကျင့်ကြံကြိုးကိုအထုတ်ပြီးတော့ရှာလိုက်တဲ့အခါဒီတရားကိုသိသွားတယ် ဆိုတော့ကသောမြတ်စွာဘုရားလည်းဒီတရားကိုပဲဟောခဲ့တာဒီသစ္စာလေးပါးကိုပဲဟောခဲ့တာကကုသနာမြတ်စွာဘုရားလည်းဒီတရားကိုပဲဟောခဲ့တယ်ဟိုးရှေ့ဘုရားတွေလည်းဒီတရားကိုပဲဟောခဲ့တာသို့တော့ဘုရားတဆူပြိဋိဘံစံပြီးသွားတဲ့နောက်မှာဒီတရားကပြန်လဲပျောက်ကွယ်သွားပြန်တယ်ပျောက်ကွယ်တယ်ဆိုတာလူတွေရဲ့ယင်ထဲကပျောက်ကွယ်တာပြောတာ တရားအနေနဲ့ကတော့ရှိနေတာပဲလူတွေရဲ့ယင်ထဲမရောက်တာကိုပျောက်ွယ်တယ်လို့ပြောတာနော်အဲ့ဒီပျောက်ွယ်သွားတဲ့အရာကိုပဲမြတ်စွာဘုရားက ပြန်လီရှာဖွေတွေ့ရှိတယ်လို့ခေါ်တယ်ဒါကြောင့်မို့အဓိကတော်ခေါ်မြန်ဓမ္မောငါသိတဲ့တရားလို့မြတ်စွာဘုရားပြောတဲ့အခါမှာ ငါသိတယ်ဆိုတာငါရှာလို့တွေ့တဲ့တရားဒါကြောင့်မို့အင်္ဂလိပ်ဘာသာနဲ့ပြန်တဲ့အခါ discover လို့ပြန် discover ဆိုတာပြန်တွေ့တာလို့ဆိုလို့နော်အဲ့တော့ပฏิဝေဒဓမ္မလို့ဆိုရဲသစ္စာလေးပါးဟာငကိုယ်တည်းရှိတာတရဝရီတဏ္ဍမှာ မတိကြခြင်းအပြင်ရင်ထဲမရောက်ဖဲနဲ့ပျောက်ကွယ်သွားတယ်အဲ့ဒါကိုချိုးစားပြီးတော့တရားအထုတ်ရှာလိုက်တဲ့အခါပြန်ပြီးတော့တွေ့တယ်ပျောက်ဆုံးနေတဲ့ယရနာကိုပြန်တွေ့တယ်လို့ပဲတရားကိုပြန်တွေ့တယ်အဲ့ဒီတရားဟာအဲ့ဒီတရားကိုသိလို့ဖះဆိုတာဖြစ်ရတယ် အဲ့ဒီတရားမသိခင်ကဖះမဟုတ်ဘူးဖះမဖြစ်သေးဘူးအဲ့တော့မြတ်စွာဘုရားတဏ္ဍမှာရှိတာအသိဉာဏ်ပဲအဲ့ဒီအသိဉာဏ်နဲ့တရားကိုရှာတွေ့တာဒါဖြင့်ပฏิဝေရဓမ္မလို့ဆိုတဲ့ထိုးရင်းသိတဲ့တရားသည်ထာဝရရှိနေတဲ့တရားဖြစ်သည့်အတွက်ကြောင့်ဖះမပွင့်လည်းပဲဒီတရားဟာ ရှိမြဲရှိနေတယ် သို့တော့လူတွေရဲ့ယင်ထဲမှာမရောက်ဘူးလူတွေမသိကြဘူးလို့ဆိုလိုတယ်တရားတွေမသိဘူးနောက်ဒေသနာဓမ္မဆိုတာကြတော့မြတ်စွာဘုရားကပฏิဝေရဉာဏ်နဲ့သိရှိနားလည်ပြီးတဲ့အခါမှာတရားတွေကိုဟောပြောတာလိုင်းနာကျင့်သုံးရမယ့်တရားတွေကိုဟောပြောတယ်ရှောင်ရမယ့်တရားတွေကိုဟောပြောတယ်အဲ့ဒါကြတော့ ဖះဟောတဲ့ဓမ္မလို့ဆိုအဲ့ဒါတော့ဖះပွင့်ပြီးမှဖြစ်တာဖះဟောမှသိကြတာအမှန်အပြင်ကြည့်မယ်ဆိုလို့ရှိရင်ပฏิဝေဒဓမ္မဆိုတာလည်းဒါပဲဖះကပြန်ဟောတာလည်းသူသိတာကိုဟောသည့်အတွက်ကြောင့်ဒေသနာဓမ္မလည်းဒါပဲလို့ဆိုဓမ္မသည်သာဝရရှိနေတာဖះကသာဝရမဟုတ်ဘူးတရားကသာဝရလို့ သူတို့ဆိုလို့နိုင်ပေါ့နော်သူတို့ဆိုတယ်ဒါကြောင့်မို့ဘုရားအဆူဆူဟာတရားကိုအလေးမှုပြီးတော့နေနေရှိကြတယ်ဘုရားအလေးပြုရမယ့်ယုံသေးရမယ့်ပုဂ္ဂိုလ်ဆိုတာလောကမှာမရှိဘူးဘာကြောင့်မရှိတာတုံးဆိုရင်မြတ်စွာဘုရားတဲ့သီလအရေးချင်းတမာရီအရေးချင်းပညာအရေးချင်းကြည့်လိုက်မယ်ဆိုရင် တာတဲ့ပုဂ္ဂိုလ်မပြောနဲ့မိတဲ့ပုဂ္ဂိုလ်မရှိနိုင်ဘူးဖျားဆင်ရောက်တဲ့ပုဂ္ဂိုလ်မရှိဘူးဒါကြောင့်မို့လူပုဂ္ဂိုလ်လူတွေရတယ်မကဘူးနတ်ပဲဖြစ်ဖြစ်ပြမပဲဖြစ်ဖြစ်တတ္တလောကကြီးတစ်ခုလုံးကြည့်လိုက်လို့ရှင်ရသော်ဗျာလေးစားမဲ့ပုဂ္ဂိုလ်ဆိုပုဂ္ဂိုလ်အနေနဲ့မရှိဘူးဒါကြောင့်မို့ဖះကိုယ်တိုင်ကဓမ္မကိုလေးစားပြုပြီးတော့နေတယ် ရှင်ဝက်ကလိကိုမိန့်ကြားခဲ့တဲ့စကားဟာအမတမအဓိပ္ပာယ်ရှိတယ်။ကိတ္တိဝက်ကလိအိမိနာပုတိကာယေနဒိဋ္ဌိနဒီအနတ်မကောင်းတဲ့ခန္ဓာကိုယ်ကြီးကိုမင်းချိနေလို့ဘာအကျိုးရှိမှလဲ။ရောဓမ္မပတ္တိသောမပတ္တိတရားတွေ့မှငါတွေ့မှာပေါ့။အဲ့တော့ဘုရားလက်ထက်မှာ ဖះရဲ့ရုပ်ပုံလွှာကိုတွေ့တိုင်းဖះတွေ့တယ်လို့ပြောလို့မရတရားသိတဲ့ပုဂ္ဂိုလ်သာလည်းဖះကိုတွေ့တယ်တာမန်လူပုဂ္ဂိုလ်တရားအနေနဲ့ကတော့တွေ့နေကြမှာပဲလူတွေတွေ့သလိုတိရစ္ဆာန်တွေလည်းဖះကိုတွေ့နေကြတာဒါပေမဲ့တရားမသိတော့ဘာမှထူးခြားမှုမဖြစ်ကြဘူးပေါ့နော်ဒါကြောင့်ဘုရားမိတ်ကြတာမတ္တမတ်တိပဲရှိတယ်တရားကိုတွေ့မှငါ့ကိုတွေ့မယ် ငါကိုတွေးမှလည်းပဲတရားကိုတွေးမယ်လို့။ဘာဆိုတော့အမှန်တရားဟောပြောမဲ့ပုဂ္ဂိုလ်ကဖရာပဲဖြစ်တယ်ပေါ့။အဲတော့တရားကိုတွေးမှငါကိုတွေးမယ်။ငါတွေးမှလည်းပဲတရားကိုတွေးမယ်ဆိုတော့ဒီစကားဟာအလွန်လေးနဲ့တဲ့စကားတစ်ခုပဲ။သေးသေးချာချာလေးနဲ့ထားပြီးတော့စဉ်းစားရမှာဖြစ်တယ်။အဲ့တော့ဖရာနဲ့တရားတရားနဲ့ဖရာ ဟုတ်တယ်တရားသိလို့ဖျားဖြစ်ရတာလေတရားမသိခင်က ပုဂ္ဂိုလ်တူပဲလေလူတိုင်းလူတိုင်းဟာပုဂ္ဂိုလ်တူပဲသို့တော့တရားသိလိုက်သည့်အတွက်ကြောင့်ဖျားဖြစ်တယ်ဘုရားဆိုတဲ့နာမည်ကိုကသိသူလို့အဓိပ္ပာယ်ရတယ်အမှန်တရားကိုသိတဲ့ပုဂ္ဂိုလ်ဖြစ်လို့ဘုရားလို့ဖြစ်ခေါ်တာအဲဒါကြောင့်မို့ဖျားနဲ့တရားတရားနဲ့ဖျား ဒီနှစ်ခုဟာရသော်ဘုရားကိုဓမ္မကာယလို့ကြည့်မယ်ဆိုလို့ရှိရင်မြတ်စွာဘုရားရုပ်ခန္ဓာသာထားလိုက်မြတ်စွာဘုရားသိတဲ့ဉာဏ်နဲ့ဆက်ပြီးပြောမယ်ဆိုရင်ဘုရားသိပင်လင်တရားတရားသိပင်လင်ဘုရားပဲနော်တရားသိပင်လင်ဘုရားဘုရားသိပင်လင်တရား ဒါကြောင့်မို့မြတ်စွာဘုရားကပြိဋိဘသံဃာနိမှာရှင်န္ဒနာကိုမှာခဲ့တယ်ငါပြိဋိဘသံသွားလို့ရှိရင်တရားတွေကိုဟောပြောတော့ဖျားမရှိတော့ဘူးဆိုပြီးတော့စိတ်ပြည့်ဝမ်းနည်းနေမဲ့ပုဂ္ဂိုလ်တွေဝမ်းမနည်းဘူးယောအနန္တမယဓမ္မောဝိနိယောသဒေတိမယဓမ္မောသဒေတိတောမယဓမ္မောဝိနိယောသဒေတိတောပညတ်တော်သောမှာမရှိနာတတ်တာ ငါဟောခဲ့တဲ့ဓမ္မငါပြည့်ညတ်ခဲ့တဲ့ဝိနည်းဟာငါမရှိတဲ့နောက်မင်းတို့ရဲ့ဆရာပဲလို့ဆိုအဲ့တော့ဘုရားရှိတုန်းကနှုတ်တော်ကထွက်ပြီးဟောရလဲဓမ္မပဲဟောပြောထားတဲ့တရားတွေရှိနေသေးသမျှဘုရားရှိနေသေးတယ်လို့ပြောရမှာဖြစ်တယ်ဘုရားဆိုတာပုဂ္ဂိုလ်အနေနဲ့ကြောက်ွယ်သွားပြီမဲ့လို့တရားတွေရှိနေသည့်အတွက်ကြောင့် ဖះပြောက်သွားတာမဟုတ်တရားရှိနေတယ်အဓိကကတရားပဲနိဒါကြောင့်ဓမ္မကာယဆိုတဲ့အသုံးကိုသုံးလာကြတယ်ပေါ့နောက်ပိုင်းမှာရသော်ဘုရားသခင်နဲ့တရားနဲ့ဖွဲ့စည်းထားတဲ့ကိုယ်ကာယရှိတယ်ဆိုတဲ့အဓိပ္ပာယ်နဲ့ဓမ္မကာယောမတော်တတ်တာဖះဟာဓမ္မကာယပဲအဲ့လိုပြောလာတော့ အဲ့တော့ဒီကနေ့မှာတရားဓမ္မတွေရှိနေသေးတဲ့တကြောင်ဖះရှိနေတာ ਨੇ တူတူပဲလို့သူတို့ဆိုလို့တယ်ပေါ့ဒီတရားတွေကိုသိရှိ နားလည်ဖို့ကြိုးစားအထုတ်ဖို့သာလိုတယ်ဖះမရှိလို့ဖះပြတ်မရှိတော့လို့တရားပြောက်ွယ်သွားတာတော့မဟုတ်သေးဘူးပေါ့ဒါကြောင့်တရားဓမ္မဟာ ရသော်ဘုရားဟောခဲ့တဲ့တရားဓမ္မတွေမပြောက်ကွယ်သေးသမျှသာသနာတော်ဟာ ရှိနေသေးတယ်ဘုရားရှိနေသေးတယ်လို့သူတို့မှတ်သားကြအဲ့ဒီဘုရားနဲ့တရားကိုအခုလို့သိခွင့်ရတာကြတော့ဘသူရဲ့ခြေဆုတရားတော်ဆိုရင်ဘဂဝတောအပရပါကေဗုဒ္ဓဓမ္မယတနာနံတမဋိကမောသံဃယနာ ထိနောတဲ့ မြတ်စွာဘုရားမရှိတဲ့နောက်ဗုဒ္ဓနဲ့ဓမ္မကိုသိခွင့်ရတာဟာတန်ဃာတွေရဲ့ကျေးဇူးပါလို့တန်ဃာနဲ့ပတ်သက်ပါတယ်လို့သူပြောတဲ့စကားလေးရှိတယ်။ရသောအဖြစ်ပါဠိကျမ်းစာတီကာဆရာတွေကအဲ့လိုဖွင့်ဆိုလေးရှိတယ်ပေါ့။ဘုရားနဲ့ဓမ္မအကြောင်းကိုတန်ဃာတွေကဟောပြောတာဖြစ်သောကြောင့် ဖះတရားကိုသိရခြင်းမှာဖះနဲ့တရားကိုသိရခြင်းမှာတန်ခါယနာနဲ့ပတ်သက်ပါတယ်တန်ခါရီနဲ့ပတ်သက်ပါတယ်အဲ့တော့ယရဏသုံးပါးဟာပျောက်ကွယ်မသွားသေးဘူးတန်ခါရီရှိနေသေးရင်ဖះနဲ့တရားရှိနေဦးမှာပဲလို့ဒီလိုဆိုလိုတယ်ပေါ့တန်ခါမရှိတော့တဲ့နိုင်ငံဟာဖះလည်းမရှိဘူးတရားလည်းမရှိတော့ပျောက်သွားတယ်အေးဒါကြောင့်မို့ ဖះဆိုတဲ့ပုဂ္ဂိုလ်တွေဟာသူတို့သူတို့ကိုယ်တိုင်သိရှိထားတဲ့တရားကိုကျင့်သုံးကြတဲ့ပုဂ္ဂိုလ်တွေပဲဖြစ်တယ်ကျင့်သုံးလို့လည်းဖះဖြစ်ကြတာဖြစ်တယ်ပေါ့အဲ့ဒါကိုရသောဒထေရီမကဧဝံဓမ္မေသူစိဏနံသရာဓမ္မတစာရိနာတရားဓမ္မနဲ့ပတ်သက်ပြီးတော့ ပြည့်ပြီးဝါဝါကျင့်သုံးကြတဲ့တရားဓမ္မသစာရိနာအမြဲတမ်းတရားဓမ္မကိုသာလင်းကျင့်သုံးလေးရှိကြတဲ့ဖရာကိုရောမြတ်တည်းရဲ့အထံတော်မှာတဲ့တရားကိုနာယူမှတ်သားပြီးဓမ္မစာရိဒုက္ခံသေတိအတ္တမိလောကေပရမိစ္ဆာတရားကိုကျင့်သုံးတဲ့ပုဂ္ဂိုလ်ဟာလက်ရှိဘဝမှာပဲဖြစ်ဖြစ်နောက်ဘဝမှာပဲဖြစ်ဖြစ် ချမ်းချမ်းသာသာနေရတယ်လို့ချမ်းသာဒုက္ခရတယ်လို့ဒီစကားကိုမြတ်စွာဘုရားရှောက်တယ်ဒါလည်းမှန်အဝိဓမ္မနဲ့စကားပေါ့နော်ဝိဓမ္မနဲ့စကားတရားကို ချင့်မှချမ်းသာနိုင်တယ်ဘုရားကိုယ်တိုင်ကလည်းတရားကျင့်ပြီးတော့ဘုရားဖြစ်တယ်ကျန်တဲ့ပုဂ္ဂိုလ်တွေလည်းတရားပဲကျင့်တရားကျင့်မှ ချမ်းသာဒုက္ခဆိုတာပြေဝရတယ်နောက်ဆုံးမှနိဗ္ဗာန်ချမ်းသာရဆင်းရဲဒုက္ခဆုံးသတ်မယ်သူဆိုတာအဲ့တော့တရားမသိသေးသမျှကာလပတ်လုံးတန်တရားထဲမှာရှင်နေပြီးတော့ဆင်းရဲဒုက္ခဆုံးမသတ်နိုင်ပဲဖြစ်နေမယ်သူကိုသူတရားဓမ္မကျင့်တာနဲ့ပတ်သက်ပြီးတော့ရသောတရာထေရီမကနိဗ္ဗိဒိဋ္ဌဝါနတန်တာရီ ပပိစိဏခါရိယသူတန်တနာပေါင်းဝင်လာတာဟာတန်ရောစင်နဲ့ဝင်လာတာမဟုတ်ဘူးတဲ့ဟောတန်တရားကြီးကိုညီးငွေပြီးတော့ဝင်လာတာပါတဲ့ဖះဟောတဲ့တရားတွေကို သိပြီးတော့တန်တရားကြီးကိုညီးငွေလာတယ်ဘာကြောင့်ညီးငွေတာတော့ဆိုလူတွေကမတွေးလို့တာစိတ်ပြက်စရာတွေကအများကြီးပဲလေ ချမ်းသာတာနည်းနည်းစိတ်ပြည့်စရာအများကြီးအကောင်းတဲ့ဆိုဆိုဆိုးရများတယ်လို့ပြောဘဝဆိုတာစဉ်းစားကြည့်ပေါ့အကောင်းလည်းရှိတယ်ဆိုးလည်းရှိတယ်ဘဝရဲ့အကောင်းကဘာလို့ဆိုရင်ပျော်ရတယ်ဝမ်းသာရတယ်ဘဝမှာဘဝကိုအကြောင်းပြုပြီးတော့ပျော်ရတဲ့အခါရှိတယ်ဝမ်းသာရတဲ့အခါရှိချီးနူးစရာကောင်းတဲ့အခါလေးတွေရှိ အဲ့ဒါဘဝရဲ့ကျင့်တတ်စရာ enjoyment အတ္တရာလို့ခေါ်တယ်။ဒါကြောင့်မို့တရားတွေကဘဝကမထွက်နိုင်တာ။ပြောစရာရှိလို့သာပြောနိုင်တာပေါ့။သို့တော့အဲ့ဒီပြောစရာကိုပြောစရာလို့ထင်ရတဲ့ဘဝဟာမတည်မြဲဘူး။ရုပ်ပြည့်ဆင်းပြည့်ပြောင်းလဲသွားတဲ့သဘောတရားရှိတယ် ဝိပရိနာမဓမ္မဝိပရိနာမဆိုတာရွှတ်ပြက်ဆင်းပြက်ပြောင်းလဲသွားတဲ့သဘာဝရှိတယ်အဲ့တော့သူများမကြည့်နဲ့ကိုယ့်ကိုယ်လည်းကြည့်ကြည့်လူတွေတွေ့တဲ့အခါမှာစဉ်းစားကြည့်ငယ်ငယ်လူတို့ကရုပ်တွေဟာသက်80 80ကြာမရှိတော့မှတ်ကုန်မှတ်ပြီးတော့နော်ငယ်စဉ်ကရုပ်ဟာရှိမှမရှိတော့အဲ့ဒီလူ ပြောင်းလဲဖောက်ပြန်မှုတွေဟာလူတိုင်းမှာဖြစ်နေတဲ့အရာတွေနောက်ဆုံးသေဆုံးသွားမဲ့ဆိုရင်ဒီယုတ်ကြီးဟာပို့ပြီးတော့ဟိုဆွေရင်ထိတ်လန့်စရာကြီးဖြစ်လာတယ်ရုပ်ပြက်ဆင်းရဲကပို့ပြီးတော့ဖြစ်လာအဲ့တော့ထာဝရနုပြိုနေတာမရှိဘူးထာဝရလှပနေတာလည်းမရှိဘူး ထာဝရကျမ်းမာနေတာလည်းမရှိဘူးထာဝရအသက်ရှင်နေတာလည်းမရှိဘူးအလုံးဟာတခဏပဲအဲ့ဒီခဏလေးမှာပဲဒုတိယပြောနေကြတာသို့တော့ပျော်လို့မှအာမရခင်အဆုံးသတ်သွားပြန်စိတ်ပြည့်စရာတွေနဲ့ကြုံသွားကြပြန်အဲ့ဒီအနိစ္စဝိပရိနာမဓမ္မမမြဲတဲ့သဘော ပြောင်းလဲဖောက်ပြန်နေတဲ့သဘောတမျိုးတစ်ဖုံဖြစ်နေတဲ့သဘောတရားတွေဟာဘဝရဲ့မကျေနပ်စရာကြီးပါတဲ့အဲ့ဒီမကျေနပ်စရာကိုချိပြီးတော့တန်တရားကိုညီငွေကြတာပဲကျေနပ်စရာကြီးပဲမြင်နေတာဒါမမှန်ဘူးနှစ်ခုစလုံးမြင်ထားရမယ်ပေါ့ကျေနပ်စရာရှိသလိုမကျေနပ်စရာလည်းရှိတယ်အဲ့တော့ကျေနပ်စရာကြီးလည်းမကြည့်နဲ့မကျေနပ်စရာတွေလည်းရှိတယ် မကျေနပ်စရာမြင်တဲ့ပုဂ္ဂိုလ်တွေကကြွတင်ပြီးတော့အမှန်တရားကြိုးစားတဲ့ပုဂ္ဂိုလ်တွေကတန်တရားကိုညှိဝှေ့သွားတာပဲလေဆိုတော့သူသူကိုကိုဘလူခန္ဓာကိုယ်အဖြစ်စီအဝတ်စားလေးလှလှလေးဝတ်ထားတယ်ဖိလိမ်ပြင်ဆင်ထားတယ်ဆိုရင်ကြည့်ပြောရှုရဖြစ်နေလှတယ်ချောတယ်ထင်အေး beauty is skin deep တဲ့ တကယ်အရေးပြားလေးလောက်တယ်အပေါ်ယံလေးတွေလှအတွင်းကို ကြည့်လိုက်မယ်ဆိုလို့ရှိရင်ဘာနဲ့တူတော့ဆိုမစင်အိုးကြီးမြတ်စွာဘုရားပြောသလိုမစင်အိုးနော်အထဲထဲမှာအပုတ်တွေတူလှောင်ထားတာကိုယ်ခန္ဓာကိုယ်ထဲမှာဘသူခန္ဓာကိုယ်ပဲဖြစ်ဖြစ်မௌဒ္ဒကရိတပုံဏလူရဲ့အညစ်အကြေးထဲမှာ အဲ့ဒါအဆိုးဆုံးကိုမြတ်စွာဘုရားပြောလိုက်တာ။တမန်ဆိုရတွေလည်းအများကြီးပဲလေ။မௌဒ္ဒကရိတပုံဏံချင်းကြီးကျင်ငယ်တို့နဲ့ပြည့်နေတော့အဲ့အတွင်းသားကြည့်လိုက်မယ်ဆိုဘယ်ချိန်ကြည့်ကြည့်ငယ်ငယ်လေးကြည့်ကြည့်အလတ်အရွယ်လက်ပဲကြည့်ကြည့်အသက်ကြီးတာပဲကြည့်ကြည့်လူမှန်သမျှမௌဒ္ဒကရိတပုံဏဘိုင်ထဲမှာ မစင်နေအညစ်အကြေးတွေနဲ့ပြည့်နေတာလို့သူတို့ဆိုတာအဲ့ဒါကိုမြင်ပြီဆိုလို့ရှိရင်ဘယ်လိုလုပ်ပျော်နိုင်တော့မလဲตายရတယ်ဆိုတာဘယ်လိုလုပ်ตายရနိုင်အဲ့ဒါကိုပြောတာဒီရသောရထေရီမကအဲ့လိုမြင်တဲ့အခါမှာနိဗ္ဗိဒိဋ္ဌဝနာတန်တာရေဒီလိုဘဝကြီးတယုတ်ဆောင်နေရတဲ့အပုတ်ကောင်ဘဝကြီးကို ညင်းငွေလာပြီတဲ့အဲ့ဒီညင်းငွေလို့ပပိစိန်အနာခါရိယမိသားစုအလုပ်တွေကိုမလုပ်တဲ့ရဟန်းဘဝကိုသူပြောင်းခဲ့တယ်သဟတပရိဝါရိဏပပိစိတ်တောအခိစနာနန်းတော်မှသူ့ရဲ့အချွေရန်နေနဲ့အတူနန်းတော်ကထွက်ခွာပြီးတော့အချွေရန်သူ့နောက်ကမျိုးသမီး တထောင်နဲ့ထောင်ပေါင်းရသောအချွေရန်တွေနဲ့ဘေကုဏီဝတ်ခဲ့တယ်တဲ့သူဘေကုဏီဝတ်လာခဲ့တယ်အဲတန်တရားကြီးညီငွေလို့ဘေကုဏီဝတ်တယ်လို့ဆိုလိုတယ်ပေါ့ရာဟုလသားတော်လေးကိုလွန်လို့လိုက်လာတာဒီလိုလည်းမဟုတ်ဘူးเนาะရသော်ဘုရားကိုလွန်လို့လိုက်တာလည်းမဟုတ်ဘူးတန်တရားဝကြီးကိုညီငွေပြီးတော့သူဝတ်လာတယ်ဆိုတာပြောတာ အခါရံဝိစိတ်တဝနာပပ္ပစေနခါရိယအိမ်လုပ်ငန်းတွေအိမ်မောင်းတွေအိမ်လုပ်ငန်းတွေကလုပ်ရတာမိသားစုစီးပွားရေးတွေအဲ့ဒါတွေကိုအကုန်လုံးဆုံးလိုက်ပြီးတော့ပပ္ပစေနခါရိယအိမ်အောင်စီးပွားမရှိတဲ့ရဟန်းဘဝကို ဝင်ရောက်ခဲ့တဲ့အခါမှာတဲ့အတ္တမတိအတ္တပတ္တိ နှစ်ပတ်မပြည့်ခင်ပဲစတုသစ္စာမပဘူးနေသစ္စာတွေပါသိတဲ့ဉာဏ်ကိုရတယ်ရဟနာဖြစ်တယ်လို့ပြောတာနော်သူကဘေကုဏီဝတ္တနှစ်ပတ်အတွင်းမှာပဲတရားလို့ရပါတယ်နှစ်ပတ်အတွင်းမှာတရားဘူးရသွားတယ်အဲ့ဒါကိုရသော်ပြားကိုလျှောက်တယ်အဲ့တော့သူ့ဘဝဟာ ရဟန္တာဖြစ်သွားပြီဆိုတဲ့အခါကျတော့တရားဓမ္မအနေနဲ့ကျင့်စရာမရှိဘူးကုံသွားပြီကျင့်စရာမရှိဘူးဆိုတာအတိတ်လုံးစရာမရှိတော့ဘူးပယ်စရာလည်းမရှိတော့ဘူးတမန်ပုဂ္ဂိုလ်တွေကတော့လုံးစရာတွေရိုင်းကြံတယ်အတုမှာတော့လုံးစရာမရှိဘူးကတံကရဏီယလုံးစရာတွေအကုန်လုံးပြီးသွားပြီလို့ပြောလို့ရသွားပြီနောက်ထပ်ဘာမှလုံးစရာမရှိတော့ဘူးအဲ့ဒါလို့ အနေထားမျိုးနဲ့ဆိုလိုတာကဘုန်းကြီးတို့တွေရဲ့ယင်ထဲမှာစိတ်ထဲမှာချိလိုက်မကောင်းတဲ့စိတ်ရယ်ကောင်းတဲ့စိတ်ရယ်နှစ်ခုရှိတယ်ကုသိုလ်နဲ့အကုသိုလ်အထီးကဒီနှစ်ခုရှိတယ်ကုသိုလ်ရယ်အကုသိုလ်ရယ်ကုသိုလ်အကုသိုလ်မဟုတ်တဲ့ဟာရယ်ပေါ့လေ နန္တရားမှာအဲ့မှာအထူးသဖြင့်အဲ့တော့ကုသိုလ်အကုသိုလ်မဟုတ်တဲ့အဲကုသိုလ်ကုသိုလ်နဲ့အကုသိုလ်ပေါ့အဲ့ဒါတွေရှိနေတယ်အဲ့ရှိတဲ့ထဲပဲအကုသိုလ်တွေကိုဖယ်ရှားဖို့ကြိုးစားကြရတာဖြစ်တယ်ကုသိုလ်တွေကဖယ်ရှားရမယ့်ဟာမဟုတ်ဘူးတိုးပွားအောင်လုပ်ရမယ့်အရာဖြစ်တယ်အကုသိုလ်ကဖယ်ရှားရမယ့်အရာဘာလို့လို့ဆိုရင်လူတယောက်ဟာ ကျမ်းမာခြင်းနဲ့ဆိုရင်ယောဂကိုဖယ်ရှားရမယ်ယောဂဖြစ်စေတဲ့အရာတွေကိုဖယ်ရှားပြီးကျမ်းမာစေတဲ့အရာတွေကိုတော့ဖြစ်တင်းပေးရမှာဖြစ်တယ်အဲ့ဒါလိုပဲယင်ထဲမှာလည်းပဲအကုသိုလ်တွေဖယ်ရှားပြစ်ပြီးတော့ကုသိုလ်တွေဖြစ်တင်းပေးရအဲ့လိုဖြစ်တင်းပေးရမှာဖြစ်တယ်အဲ့တော့ယဟန္တာဖြစ်သွားပြီဆိုတဲ့အခါမှာ ကိရိတာအတော်တွေအကုသိုလ်တွေကုံသွားတာကိုပြောတာအကုသိုလ်တွေကလုံးဝကုံသွားပြီလုံးဝကုံသွားပြီမဲ့ကံတရားရဲ့အကျိုးဆက်ဖြစ်တယ်ရုပ်နဲ့ခန္ဓာကြီးကရှိနေသေးတယ်အကုသိုလ်ကတော့မရှိတော့ဘူးဆိုမဲ့ဆိုရင်ကိလေသာကတော့မရှိတော့ဘူးကိလေသာကဖန်တီးပေးထားတဲ့ရုပ်တရားနဲ့နံတရားဆိုရက်ရုပ်ပုံလွန်နံတရားကြီးကရှိနေသေးတယ်ပေါ့ တော့နန္တရားရုပ်ခန္ဓာရှိနေသေးရင်ရုပ်ခန္ဓာကိုမွေးမြူရတဲ့အလုပ်ကရှိနေသေးတယ်သူ့ကိုစာကြွေးရမယ်ရှင်မိုးတန်ဆင် ချုပ်ပေးရမယ်ဆိုရက်ဒီဝတရားကြီးကကြံနေတယ်ပေါ့ဒါမလုံးလို့မဖြစ်တဲ့အရာတစ်ခုချမ်းအဲ့တော့ပထမကိလေသာတွေငြိမ်းသွားတာဟာကိလေသာပြိနိဗ္ဗာန်ကိလေသာငြိမ်းတဲ့ပြိနိဗ္ဗာန်အဲ့ဒါကိုပဲသဥပါရိသေတာနိဗ္ဗာန်လို့ခေါ်တယ် ယဟနာဖြစ်သွားလို့ရှိရင်တာဥပါတိတေတာနိဗ္ဗာန်သို့မဟုတ်ကိလေသာနိဗ္ဗာန်ကိုရတယ်ကိလေသာငြိမ့်သွားပြီရှင်ထဲမှာပူတွေမရှိတော့ဘူးသို့တော့ကံနဲ့ကိလေသာပေါင်းပြီးတော့လှုပ်ထားတဲ့ယုတ်ခန္ဓာကြီးအကြံရစ်တယ်အဲ့ဒါကြီးတစ်ခါထပ်ပြီးတော့ငြိမ့်သွားပြီဆိုရင်တော့အနုပါတိတေတာနိဗ္ဗာန် ခေါ်เสียမရှိတော့ဘူးနောက်ဆုံးကြတာအဲ့ဒါကြတော့ပြိဋိဘံဆန်သွားတယ်လို့ပြောအဲ့ဒါကြတော့ခန္ဓာပြိဋိဘံလို့ပြောတယ်ပထမကကိလေသာတွေငြိမ်းတာကိလေသာပြိဋိဘံခန္ဓာငြိမ်းသွားလို့ရှိရင်ခန္ဓာပြိဋိဘံနှစ်ခုစလုံးစုံသွားပြီဆိုလို့ရှိရင်ဒါပြိဋိဘံပြုတ်သွားတယ်ဆိုရင်နှစ်ခုလုံးစုံသွားတာကိုပြောတာပထမကကိလေသာငြိမ်းရမယ်နံပါတ်1ကနံပါတ်2ကျမှခန္ဓာငြိမ်းမယ် အဲ့တော့ကိလေသာငြိမ့်သွားပြီးတော့ခန္ဓာကြီးကြံနေတဲ့အခါအဲ့ဒီခန္ဓာကိုမွေးမြူနေရသေးတယ်ဒါကြောင့်မို့ခန္ဓာအတွက်ရသောရထေရီမကပြောပြတာစီဝရံပိဏပါတင်္စပစ္စယံတေယနာတနာဥပနိန္တိဘဟုစနာတာဂရေယေဝဥမိယောပင်လေတွေကလှိုင်းလုံးကြီးတွေလိုပဲတဲ့တရားဓမ္မတွေဟာ အော်ယသောဒရာထေရီမရဟန္တာမကြီးတဲ့ဆိုပြီးတော့သင်္ကန်းတွေလားလှူကြတယ်ဆွမ်းတွေလှူကြတယ်ကြောင်းအိယာနေရာတွေလှူဒန်းကြတယ်လူများစုကချီညိုပြီးတော့လှူကြတန်းကြတယ်အေးဒါပေမဲ့လို့အဲ့ဒီလှူသမားတွေကိုသူက တွေ့တာမှုဆိုတာမရှိဘူးခန္ဓာကိုယ်မွေးမြူဖို့အတွက်လောက်ပဲသူကနေတဆင့်ကျန်တဲ့ဘိက္ခုနီမတွေသတင်းသုံးပေါ်တွေကို ခွဲဝေပြီးတော့ပေးခဲ့တယ်ဒါကြောင့်မို့နောက်ဆုံးလျှောက်တာတော့ကိလေသာဇာပိတာ မရှံထုံးတာနိုင်ကိလေသာတွေကိလေသာတွေကို မီးရှို့ဖျက်ဆီးပြီးပါပြီတဲ့ လောဘမရှိတော့ဘူးဒေါသမရှိတော့ဘူးမောဟမရှိတော့ဘူးမာမနတွေမရှိတော့ဘူးချက်လက်စီတွေမရှိတော့ဘူးရှင်ထဲမှာကိရိတာမှန်သမျှတစ်ခုမှမရှိတော့ကိရိတာမရှိသည့်အတွက်ကြောင့်ကိရိတာချုပ်လို့ရှိရင်ကံလည်းချုပ်တယ်ကံချုပ်ရင်ဘဝလည်းချုပ်သွားတယ်ဘဝသဗ္ဗေတမှုဟတ္တာဘဝဟူသမျှကိုဖျက်သိမ်းပြီးသားဖြစ်သွားပြီနောက်ထပ်ဘဝမလာတော့ဘူးနော် အဲ့ဒီလိုဘဝဟာအခုလို့နောက်ဆုံးမှာယဟနာဖြစ်သွားတဲ့ပုဂ္ဂိုလ်တွေအဲ့တိုင်းသောကတံဝတ္တမေအာတိနန်းတော်ကထွက်ပြီးတော့မြတ်စွာဘုရားချီတရားလာရောက်ကျင့်ကျင့်တာဖះနဲ့တွေ့ရတာသူ့အတွက်တမိုးကြီးမလာတယ်ကောင်းသောလာခြင်းဖြစ်ပါတယ်သောကတံအကျိုးရှိတယ် ဒါမိုးရသွားရင်အကျိုးရှိတယ်လာခြင်းပဲလို့ဒါပြောတာကတံဗုဒ္ဓတာသာသနာမြတ်စွာဘုရားရဲ့အဆုံးအမတွေကိုသူအပြည့်အဝချင့်ပြီးပြီဆိုပြီးအရင်တော့လျှောက်တယ်လို့ပါပဲပရိသမ္မိရာစစတတ်တော့ပရိသမ္မိရာညာ၄ပါးကိုရတယ်အဘိညာဉ်၆ပါးကိုရတယ်နော်တရားဥတရားမြတ်တွေအကုန်ရတယ်မြတ်စွာဘုရားရဲ့အဆုံးအမကိုသူပြုပြီးပြီဆိုပြီး သူ့ဘဝရဲ့ခြေနှက်ဆရာတွေကိုဗာပြောပြတော့ဆိုလွတ်ဆောင်ခဲ့တာတွေနဲ့ပတ်သက်ပြီးခြေနှက်ဆရာတွေရှိတယ်အေဝံဘဟုဝိတံဒုက္ခံတံပတ္တိစဘဟုပိတာဘဝကမျိုးစုံသလိုဒုက္ခတွေလည်းမျိုးစုံရောက်ခဲ့ရတယ်ဘဝရထားတဲ့လူကတော့ဒုက္ခမျိုးစုံခံရမှာပဲသိကြတယ်တံပတ္တိစဘဟုဗုဒ္ဓဘဟုဝိတာဘဟုပိတာ တမ္ပတိဆိုတဲ့ပြည့်စုံမှုတွေကလည်းအမျိုးစုံပဲလူဘဝရတာရှိတယ်နတ်ဘဝရတာရှိတယ်စိစဉ်ဥစ္စာတွေရတာရှိတယ်အဲ့တော့ဒုက္ခတွေကလည်းမျိုးစုံတယ်စိစဉ်ချမ်းသာတွေကလည်းမျိုးစုံ တွေ့ကြရတယ်နောက်ဆုံးမှာတော့ဝိသုဒ္ဓိပါဝံတပ္ပတ္တာလဘာမိတပ္ပတံ္မရာအလုံးဟာဘဝမှာ အကုန်လုံးပြည့်စုံတယ်လို့ဆိုပေမဲ့လို့ရှင်တဲ့ဟာကိလေသာတွေကြောင့်ပူလောင်မှုကရှိနေတယ်ရှင်တဲ့ဟာကိလေသာတွေကိုရှင်းလိုက်တဲ့အခါကျတော့ဝိသုဒ္ဓိပါဝန်တပ္ပတ္တာကိလေသာညစ်ကြေးတွေကင်းသွားတော့လုံးဝစင်ကြယ်တဲ့အဆင့်ကို ရောက်သွားတဲ့အခါကျတော့လဘမိသဘတမ္ပရာအဲ့ကြတော့အလုံးပြည့်စုံမှုကအဲ့ကြမှာရနော်ပုရုဇဉ်တွေရတာပြည့်စုံမှုမဟုတ်ဘူး လူတွေကပစ္စည်းချမ်းသာတယ်ဘလောက်ပဲချမ်းသာချမ်းသာရှင်နေတော့ကမဖယ်နိုင်ကြဘူးမဖယ်နိုင်သည့်အတွက်ကြောင့်ပြည့်စုံတယ်လို့ပြောလို့မရဘူးအလုံးကငွေရှိတယ်အလုတ်အလုတ်ကန်ရှိတယ်ပတ်စံရှိတယ်စသရပြည့်စုံတယ်လို့သာပြောကြတာစိတ်ချမ်းသာမှုကိုနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ရှာတယ် ငွေကြေးတော့ပြည့်စုံအောင်ပြည့်စုံလို့မယ်စိတ်ချမ်းသာမှု ပြည့်စုံတာမရှိဘူးအဲ့တော့ဘယ်လိုကြမှာစိတ်ချမ်းသာမှုကိုပြည့်ဝရတော့ဆိုရှင်တဲ့ကိလေသာတွေရှင်းပြီးတော့စင်ကြယ်တဲ့ဘဝယဟန္တာဘဝရောက်ပြီဆိုမှသဗ္ဗတမ္မရာအလုံးပြည့်စုံတယ်လို့ပြောလို့ရပြီသူပြောတာနော်အေယသောတရာထေရီမကဆက်ပြီးတော့မြတ်စွာဘုရားကိုလျှောက်တယ်ယာတရာတိတကတ္တာနာ ပုံညထာယမဟေတိနောတကတ္တနာသူခန္ဓာသူ့ဘဝမြတ်စွာဘုရား အလောင်းဘဝတုန်းကမြတ်စွာဘုရားအလောင်းပါရမီဖြည့်ဖို့ဘုရားအလောင်းရဲ့ကုသိုလ်ဖြစ်ဖို့အတွက်နော်ပါရမီကုသိုလ်ဖြစ်ဖို့အတွက်သူ့ရဲ့ခန္ဓာကိုယ်ကိုပေးအပ်ခဲ့ရတယ်နော်သူ့ရဲ့ဘဝကိုပေးအပ်ခဲ့ရတယ် ယာတရာတိတကတ္တနာပုံညထာယမဟိတိနောဒီမှာမြတ်စွာဘုရားရဲ့ကုသိုလ်လို့ငါဆိုတာဘုရားလောင်းကိုပြောတာနော်အလောင်းတော်ဘုရားတော်ကမြတ်စွာဘုရားရဲ့ကုသိုလ်လို့ငါသူကိုယ်သူကိုသူ့ရဲ့ခန္ဓာသူ့ဘဝကိုပေးခဲ့ရတယ်တဲ့အဲ့ဒီပေးခဲ့လို့မြတ်စွာဘုရားအနေနဲ့သဟာယတမ္ပရာ ဟွန်ဒီရသော်ဘုရားအနေနဲ့အဖော်ကောင်းတစ်ခုရလိုက်တာသူ့အနေနဲ့ကလည်းအဖော်ကောင်းပဲဖះအနေနဲ့ကလည်းအဖော်ကောင်းပဲသူ့ကိုအကြောင်းပြုပြီးတော့ပါရမီကုသိုလ်တွေလုပ်လို့ရတယ်ရသော်ဘုရားသူ့ရဲ့အကူအညီနဲ့ပါရမီကုသိုလ်တွေရတယ်ဖះရဲ့ဖះလောင်းတဲ့ကုသိုလ်အကူအညီကြောင့်သူဟာလည်းပဲအခုလိုပြည့်စုံတဲ့ဘဝရတယ် အဲ့တော့နှုတ်နှဝသဟာယတံပရာအဖော်ကောင်းအဝိဓမ္မကောင်းမြတ်တဲ့လက်တွဲပေါ်ရတယ်လို့သူတို့ပြောတာလက်တွဲပေါ်ရတယ်အဲ့ဒါဟာသဟာယတံပရာအဲ့ဒီလိုတူတူအဖော်ပြုတ်လိုက်တဲ့အခါမှာအကောင်းဆုံးအခြေအနေတစ်ခုနှစ်ဦးလက်တွဲပြီးတော့ရရှိလိုက်တဲ့အခါ ဘာတွေရတာတော့ဆိုနိဗ္ဗာန်ပရမသင်္ခတအကြောင်းတရားတွေကထုတ်လုပ်ထားတာမဟုတ်တဲ့နိဗ္ဗာန်ကိုရတယ်ဆိုတော့နိဗ္ဗာန်ဆိုတာလှုပ်ထားတဲ့ဟာမဟုတ်ဘူးလှုပ်ထားရင်ပြည့်အောင်မှာပဲလေအကြောင်းတရားတွေကဖန်တီးထားတဲ့ဆိုပြည့်အောင်မှာဥပမာမယ်အခုဒီအလင်းရောင်လေးကိုဘယ်သူကလှုပ်ပေးထားတော့ဆိုလျှက်စစ်ကလှုပ်ပေးထားလျှက်စစ်မီးနဲ့ဟိုရင်းနေ ဖန်နေမှန်နေနဲ့ဝါယာချိုးတွေနဲ့အဲ့ဒါတွေပေါင်းပြီးတော့ထီလင်းအောင်ဖန်တီးပေးထားတယ်အဲ့တော့လျှက်စစ်ဓာအပြတ်သွားလို့ရှိရင်ထီလင်းအောင် ပြတ်သွားမှာအဲ့ဒါကိုပြောတာသင်္ခတဆိုတာအကြောင်းတရားတွေကပေါင်းဆက်ပြီးတော့ဖန်တီးပေးထားတာသင်္ခတလို့ခေါ်နိဗ္ဗာန်ကိုတော့နိဗ္ဗာန်ကတော့အဲ့ဒါလို့အကြောင်းတွေပေါင်းဆက်ပြီးတော့လှုပ်ထားတာမဟုတ်လို့ပြက်เสียရမရှိတော့ဘူးဆိုတော့နော်ဒါကြောင့်ကိုပြောတာအသင်္ခတံ အကြောင်းတရားတွေကလှုပ်ဆောင်ထားတာမဟုတ်တဲ့နိဗ္ဗာန်ကိုသူရရှိတယ်အဲ့တော့နိဗ္ဗာန်ရတဲ့အခါကျတော့သူ့အခြေအနေကိုပြောလိုက်မယ်ဆိုရင်နိဗ္ဗာန်ရတော့ဘာတွေဖြစ်တယ်ဆိုပရိခိဏအတိတင်္စပစ္စုပန္နအနာဂတံသဝကမ္မမမံခိတံအတိတ်ကံနေလဲသူ့မှာမရှိတော့ဘူးတဲ့ကိလေသာကုန်ရင်ကံကုန်သွားတာဟ ပစ္စုပန်ကံလည်းသူ့မှာအသိမဖြစ်တော့ဘူးတဲ့အနာကလည်းဖြစ်เสียအကြောင်းမရှိတော့ဘူးတဲ့ဟုတ်လားအတိတ်နာကပစ္စုပန်သဗ္ဗံကမ္မမမံခိခိမခိနံကုသိုလ်ပဲကံပဲဖြစ်ဖြစ်အကုသိုလ်ကံပဲဖြစ်ဖြစ်သူတဏ္ဍမှာကံအလုံးဟာကုံဆုံးသွားပါပြီတဲ့ပြိခိဏကုံဆုံးသွားပြီအလုံးကုံသွားပြီ အဲ့တော့ဒီကံကုန်တာလို့ပြောတာဘာကြောင့်ပြောခိလေသာကုန်လို့ခိလေသာနေရောတွေကာမနေရောတော့ခိလေသာခြုံငိမ့်သွားလို့ရှိရင်ကံတရားခြုံငိမ့်သွားတာပဲအဲ့တော့ကံနဲ့ခိလေသာနှစ်ခုကဘွားကိုပေါင်းစပ်ပြီးတော့ထုတ်တာအဲ့တော့အကြောင်းတရားကြောင်းမို့လို့အဓိကပြောလိုက်တဲ့ကံတရားတွေလည်းကုန်သွားပြီပထမကိလေသာကုန်တယ်ကိလေသာကုန်တော့ဒုတိယကံတရားတွေကုန်သွားတယ် အားလုံးသူ့กว่าကိလေသာလည်းကုန်ကံလည်းကုန်ပြီဘာမှမရှိတော့ဘူးအဲ့တော့ဒါနောက်ဆုံးတန်တရားမှာနောက်ထပ်လဲစရာမရှိလို့ဒါအပြည့်သက်ပဲလို့ဆိုပြီးပါတိဝန္ဒာမိစက္ခုမမျက်စိအမြင်ရှိတော်မူသောရှင်တော်ဘုရားရှင်ဘုရားရဲ့ခြေတော်ဆုံးကြပရုံကိုရှိခိုးပါတယ်လို့ဒါနောက်ဆုံးဥတိုက်လိုက်တဲ့စကားလေးပဲ အိဋ္ဌံသူတံယတောရာဘိက္ခုနီဘဂဝတောတမ္မုကဣမဂါထာယောဘာသိထာအခုပြောရတဲ့ဂါထာတွေကိုယတောရာထေရီမမြတ်စွာဘုရားရဲ့ရှေ့မှာသူ့နှုတ်ကထုတ်ဖော်ပြီးတော့ပြောဆိုခဲ့တာဖြစ်ပါတယ်လို့ဏိကုံးချုပ်ထားတာဖြစ်တယ်။တော့ယသောတာထေရီမနဲ့အတူသူကတူးတဲ့မဟုတ်ဘူး ရှင်သောရထေရီမဟာလူဘဝတုန်းကလည်းခြံရနေနဲ့ဟောလာတော့လေထောင်ပေါင်းများစွာသောသူ့ရဲ့ခြံရအတိုင်းဝိုင်းနေပါကုံပါလာတယ်အဲ့တော့အဲ့ဒီကုံပါလာတဲ့ထဲမှာရှင်သောရဥဆောင်တဲ့ဘိက္ခုနီတွေထဲမှာဘိက္ခုနီ1000သူတို့ကလည်းမြတ်စွာဘုရားကိုကြော့ပြီးတော့ရသောရထေရီမနဲ့အတူတကွာပြိဋိဘံဆံကြတယ် နော်သူတို့ဘဝကိုလည်းပဲသူတို့အကျဉ်းအဖြစ်ရှောက်ကြတယ်ကပိသတတသဟတိစတုရောစအသင်္ခိအသင်္ခိဒီပရောနာဒီပင်ကရောနာမစီနောဥပ္ပစီလောကနာယကောသူတို့လျှောက်တဲ့စကားလေးကလေးတင်ချင်းတဲ့ကဘာတသိမ့်မှာတဲ့ဒီပင်ကရာမြတ်စွာဘုရားလောကမှာပွင့်တော်မူတယ်ဒီပင်ကရော မဟာဝီရောဝိယကာတိဝိနာပဲ သူမိရင်စသူမိတင်စသမာနာဒုက္ခဒုက္ခဒါဒီပင်ကရာမြတ်စွာဘုရားကအဲ့ဒီတုန်းကဆုံတွေ့ခဲ့တဲ့ရသိလေးသူမိတာနဲ့အမျိုးသမီးလေးသူမိတာတို့သမာနာဒုက္ခဒုက္ခသူတို့ဟာအေတုပုအမြဒုက္ခဒုက္ခမြတ်တုခံစားပြီးပါရမီဘဝမှာနေထိုင်ကြလိမ့်မယ်ဆိုတာကိုမြတ်စွာဘုရားကိုယ်တိုင်က ဖျားလေးပေးခဲ့တယ်တဲ့ပါရမီဖြည့်ဖက်ဖြစ်လိမ့်မယ်ဒီကြာပန်းလူတဲ့အမျိုးသမီးတွေအေတုပူမြဒုက္ခဒုက္ခကိုမျှဝေခံစားရတဲ့လက်တွဲပေါ်ဖြစ်လိမ့်မယ်လို့မြတ်စွာဘုရားကအဲ့လိုမိတ်ကြားခဲ့တာတတေဝကိဉ္စပတ္တံတော့ဝိစရံတော့တတေဝကံတေတံ ကိတ်တနေအမေဥပကမသမကမအဲ့လိုနတ်လူပိဋကအာလုံးပိဋကတည်းရဲ့လည်းမှာဒီစကားကိုမိန့်ကြားနေတဲ့အချိန်သူတို့ကလည်းအဲ့ဒီမှာရောက်သွားတယ်ဖြာရိတ်ပေးနေတဲ့အချိန်မှာ သူတို့လည်းပဲပိဋကထဲမှာပါလာတယ်ပါလာတော့ဒီလိုမြတ်စွာဘုရားက မြတ်တူခံစားတဲ့လက်တွဲဖို့ဖြစ်လိမ့်မယ်ဆိုတော့အမှန်တပ္ပပတိဟောတိအနာဂတသမဂမိတပ္ပဝတုံရှံပရိယမနာပါပိယဝါရိကသူမိတ္တာကို အားကြပြီးတော့ဒီတသောသောဘေကုဏီမတွေကလည်းပဲသူတို့အားလုံးဟာတဲ့နောင်နောင်အနာကဖျားဖြစ်တဲ့ဘဝ ရောက်တဲ့အခါမှာအလုံးဆုံစည်းရပြီးတော့အလုံးဟာသူ့ကိုပြုစုရတဲ့ကျင်ရတော်တွေဖြစ်ပြရစေလို့သူဆုတောင်းခဲ့ကြတယ်သူတို့သူတို့လည်းအဲ့တော့ဆုတောင်းကြတက်တောင်းသဗ္ဗဝတုံရှံပရိယမနာပါပိယဝါဒီကအလုံးဟာချစ်ခင်မြတ်နိုးပွဲကောင်းပြီးတော့ကျင်နာတတ်တဲ့စကားကိုပြောရတဲ့ပုဂ္ဂိုလ်တွေဖြစ်ပြရစေ။ ဒါနံသီလမယံတဗ္ဗံဘာဝနာသသုဘဝိတာဒီကရတင်သနောတဗ္ဗံပြိဿတံမဟာမုနိသူတို့လည်းပါရမီဘွားမှာဌာနသီလဘာဝနာဆိုတဲ့ကုသိုလ်တွေအလှူတွေပေးခဲ့ကြတယ်သီလတွေစောင့်တည်ခဲ့ကြတယ်ဘာဝနာတွေပွားများ ထုတ်ခဲ့ကြတယ်ဘဝပေါင်းများစွာကဘာပေါင်းကြာရှည်အောင်ဖះလောင်းနဲ့တွက်ဖက်ပြီးတော့ သူတို့ဘဝကိုဆွန့်လိုက်ခဲ့ကြတယ်တဲ့ခန္ဓာဝိလိပနမာလံဒီပင်စယရဏမယယံကိဉ္စီပရိတံတဗ္ဗံပြိဿတံမဟာမုနိသူတို့အလှူဒနာပြုတဲ့ထဲမှာအမွှေးရနံနေလဲပါတယ်နန္တာပြောင်းနေလဲပါတယ်ပန်းလဲပါတယ်စီမီလဲပါတယ်ယရဏနဲ့ပြီးတဲ့ယရဏနဲ့ပြုလုပ်ထားတဲ့ပစ္စည်းမျိုးစုံလဲပါတယ် အလုံးလူရှိတာတွေလက်သက်မြတ်နိုးဘွယ်ကောင်းတဲ့အရာတွေကို သူတို့ဟာစွန့်လွတ်ခဲ့ကြတယ်လို့အញ្ញံဝါပိကတံကမ္မံပြိဘောကိသမာနတံဓိကရတံဟိနောကမ္မံပြိစ္ဆတံမဟာမုနိရသော်ဘုရားကိုရှောက်ကြတယ်အရှင်ဘုရားတပည့်တော်တို့ဟာအရှင်ဘုရားအတွက်ကုသိုလ်ကောင်းမှုတွေလုပ်ကြတယ် အလုံးစားသရာအလိုအချက်တွေကိုဖြည့်ဆည်းပေးကြတယ်ဘဝဘုံမြုံများစွာကြာအောင်အရှင်ဘုရားအတွက်ဆွန့်လွတ်ခဲ့ကြပါတယ်အနေကဇာတိတန်တာရံဘဟုံပုံညာမိနောကတံဣတရမနုဘုဒ္ဓဝနာတန်တရိတဝဘဝဘဝေမယေမတွနဲ့တော့များတဲ့တန်တရာဘဝမှာတဲ့ ကုသိုလ်မျိုးမျိုးကိုသူတို့လုပ်ခဲ့ပါတယ်စိရင်ချမ်းသာမျိုးစုံခံစားပြီးတော့ဘဝကြီးကယ်ကိုကျင့်လည်ခဲ့ရပါတယ်တဲ့ပစ္စည်းမေဘဝေတံပတ်တိတကြဗုဒ္ဓနိဝေတနေနာနာကုလူပပါဏာယောဣစ္ဆရာကာမဝဏိနိနောက်ဆုံးဘဝရတဲ့အခါမှာသူတို့မိသားစု အမျိုးမျိုးမှာ မွေးဖွားလာကြတော့လေတဲ့တကြဗုဒ္ဓရဲ့နန်းတော်မှာနတ်သမီးတမျှလှပတဲ့အမျိုးသမီးငယ်လေးတွေအနေနဲ့ခစားဖို့ရောက်ရှိလာခဲ့ကြတယ်။ဟောအဲ့တော့ရသောတရားရဲ့အချမ်းရံရံရွေတော်တွေအဖြစ်သူတို့ကမောင်မမိတ်တန်တွေအဖြစ် ရောက်ရှိလာတယ်လို့ဒါပြောတာ။လာဘဂိနယတံပတ္တံပုစိတာတဘတက္ကတာ လာဘိယောအနာပါဏနံတရတမနိတာမယတကြမင်းသားရဲ့နန်းတော်မှာနေရတဲ့အချိန်မှာလူလေသေးမရှိအောင်လူရာမှန်သမျှအကုန်ပြည့်စုံပြီးအလုံးသူတို့ဟာပူဇော်လေးမြတ်မှုရွှေကျုံးမှုခံရတယ်မိဖုရားမောင်မမိတ်တန်နေဆိုပြီးတော့ အစာအစာတွေဆိုရင်လည်းပဲအလျံပဲသူတို့ဟာရရှိပြီးတော့အလုံးရဲ့မျက်နှာမှုကိုတိုင်းသူပြည်သားအလုံးရဲ့မျက်နှာမှုကိုသူတို့ရရှိခဲ့ပါတယ်တဲ့အဲ့ဒါလို့မျက်နှာပေမဲ့ယသောဒရာထေရီမဘိက္ခုနီဝုဖို့နန်းတော်ကထွက်တဲ့အခါမှာ သူတို့လည်းပဲနန်းတော်ကထွက်ပြီးတော့ဘိက္ခုနီဝတ်ကြပါတယ်တဲ့အကာရံပသဟိတဝါနပပ္ပစိံနာကာရိယ အရမတိအတ္တပတ္တိပပိစ္ဆာပတ္တမတပ္ပပတ္တမနေဘုတေရသောရယာထေရီမတ်နဲ့အတူတကွသူတို့လည်းဘေကုဏီဘဝကိုကုပြောင်းခဲ့ကြပြီတရားတဲ့တရားဓမ္မကိုကြည်ကြံကြိုးကိုအထုတာနှစ်ပတ်မပြည့်ခင်ပဲအလုံးဟာကိလေသာကင်းစင်တဲ့ယဟန္တာထေရီမတ်တွေဖြစ်ခဲ့ကြပါတယ် လာဘိယောအနာပါဏနာဝဋ္ဌသေနာ သနာနိစ္စဥပင်တိပစ္စယတဗ္ဗေတရာတက္ကတပုစိတာတကြမင်းသားရဲ့နန်းတော်သူဘေကုဏီမလေးတွေဆိုပြီးတော့ချင်းညိုအားထားကြတဲ့ပြည်သူပြည်သားတွေကအစာအစာဖြောရမကားအဝတ်နေရာထိုင်ခင်းရစလူလေသေးမရှိမျက်မျက်နုနု ကောင်းပြီဆိုတာတွေနဲ့သူတို့ကိုပူဇော်ကြပူဇော်ခဲ့ကြတယ်တဲ့ဒါသူတို့ရဲ့ပြည့်စုံတဲ့ဘဝလေးကိုပြောပြီးတော့ကိလေသာသာပိတမယအမှန်သူတို့လည်းပဲကိလေသာတွေအကုန်လုံးဖြည့်ဆည်းပြပါကိလေသာတွေကို လောင်မြိုက်ပြီးပါပြီဘဝတဗ္ဗေတမှုဟတ္တာဘဝတွေအလုံးကိုလည်းပယ်ဖြတ်ပြီးပါပြီ သောကတံဝဒနောအတိကတံဘုရတသာသူတို့လည်းမြတ်စွာဘုရားစီကျောင်းတော်ကို လာရောက်ပြီးတရားဓမ္မကျင့်ဝင်ရတာဟာကောင်းသောလာခြင်းဖြစ်ပါတယ်ရသောတထေရီမနိရုပဋိသင်္ဗိရဉဏ်၄ပါးအဘိညာဉ်6ပါးစတဲ့ဂုဏ်ဝိသေသတွေအလုံးကိုရတယ်နောက်ဆုံးကတံဘုဒ္ဓသာသာသနာ ရသော်ဘုရားရဲ့အဆုံးအမတရားတွေကိုပြည်ပြီးဝသူတို့လည်းဖြည့်ကျင့်ပြီးပါပြီလို့အိဋ္ဌံသူရံယတောတရာပမုခာနိဒတဘိက္ခုနိသဟတာနိဘဂဝတောတမ္မုခာဣမကထာယောအဘသိဋ္ဌာတဲ့အလွန်ကြီးမများတဲ့ဂါထာအလုံးက25ဂါထာအဲ15ဂါထာပဲ15ဂါထာကိုရသောတရားအမှုရှိတဲ့ ဟာရတောရိယာရဲ့ဥဆောင်မှုဖြင့်ဒီဘေကုဏီမတသောဟာမြတ်စွာဘုရားရဲ့မျက်မှောက်မှာတဲ့ဒီကထာတွေနဲ့ရှောက်ကြားခဲ့ပါတယ်တဲ့နောက်တစ်ခါသူတို့လိုပဲနောက်ထပ်18000သောဘေကုဏီမတွေကလည်းပဲဒီဒီနည်းလည်းကောင်းပဲအဲ့တော့နှစ်သုတ်ခွဲတာပေါ့နော်အခုက1000 1000ကမြတ်စွာဘုရားလျှောက်ပြီးတော့နောက်18000ကအထရတသဟတာနိဘိက္ခုနိတကြတံဘဝတကြမင်းသားရဲ့တကြမင်းသားဖြစ်တော်မူတဲ့မြတ်စွာဘုရားရဲ့တပိတာဝကာမဖြစ်တယ်ဘိက္ခုနိ18000ဟာရတော်ရာမှုရှိတဲ့ဘိက္ခုနိ18000ဟာမြတ်စွာဘုရားထံချင့်ကပ်လာကြတယ် ချင်းကလာပြီးတော့သူတို့အားလုံးဟာရသော်ဘုရားရဲ့ခြေတော်ကိုရှ िख ိုးပြီးတော့သူတို့လျှောက်ထားကြတယ်။ဘာတွေလျှောက်တော့ဆိုသာတိခိနစရဗျာတိမရဏိသမဟာမုနိအနာသဝံပရံတန္တံအမတံယာမနာယကာတဲ့။ဥဆောင်ဥရဲ့ပြုတော်မူတဲ့ရှင်တော်မြတ်ဖရာတဲ့။သာတိခိနာ တပည့်တော်မတို့မှာဘဝဆိုတာဇာတိတရားဆိုတာမရှိတော့ပါဘူးဘာလို့လဲကိလေသာတွေကိုပယ်ထားလို့ကိလေသာကုံလို့ကံတွေကုံသွားတယ်ကံကုံသွားသည့်အတွက်ကြောင့်နောက်ထပ်ဘဝဆိုတာထုတ်လို့မှုမရှိတော့ဘူးဇာတိဆိုတာကုံသွားပါပြီစရာဗျာတိမရဏဇာတိကုံသွားသည့်အတွက်ကြောင့်အိုခြင်းဆိုတာလည်းမဖြစ်တော့ပါဘူး ယောဂဆိုတာလည်းမဖြစ်တော့ပါဘူးသိခြင်းဆိုတာလည်းမလာနိုင်တော့ပါဘူးအနာသုံးပဒံတန်တံအမတံယာမနာယကအသောကင်းကွာတဲ့ပုဂ္ဂိုလ်ကြီးဖြစ် ဖြစ်သည့်အလျောက်ဘယ်တော့မှမသေးရတဲ့အေးချမ်းလှတဲ့နိဗ္ဗာန်ကိုသူတို့သွားကြပါတော့မယ်လို့ဖះစီခွင်တောင်းကြတာเนาะအဲ့တော့နိဗ္ဗာန်ဆိုတာတော့ဘုံကြီးမဟုတ်ဘူးဌာနကြီးလည်းမဟုတ်ဘူး ကောင်းကင်ဘုံလည်းမဟုတ်ဘူးဌာနလည်းမဟုတ်ဘူးရှင်နေဟကိလေသာတွေငြိမ့်သွားလို့ထိုကိလေသာတွေကိုအကြောင်းပြုပြီးဖြစ်မဲ့ခန္ဓာတွေငြိမ့်သွားတာပဲကိလေသာငြိမ့်တော့ကံငြိမ့်တယ်ကံငြိမ့်တော့ခန္ဓာငြိမ့်သွားတယ်ခန္ဓာငြိမ့်တော့နောက်ထပ်မဖြစ်ဘူးမဖြစ်လို့ရှိရင်အိုခြင်းနာခြင်းသိခြင်းဆောင်ဖြစ်တော့အဲ့ဒါကိုဆုတ်လို့တာနော်အဲ့ဒါကိုဆုတ်လို့တာအဲ့ဒါကြောင့်တော့မှ အိုခြင်းနာခြင်းသိခြင်းဆိုတာလွတ်မှာမွေးပြီးတဲ့နောက်မဟုတ်ဘူးမသိဘူးဆိုတာမရှိဘူးနတ္ထိဇာတတအမရဏမွေးလာမွေးလာပြီးတဲ့နောက်မှာမသိတဲ့ပုဂ္ဂိုလ်ဆိုတာမရှိဘူးဘယ်မှာမှရှာလို့ရမှာမဟုတ်ဘယ်ကဘာမှရှာလို့လည်းမရအလုံးအမွေးလာလို့ရှိရင်သိဆုံးမှာပဲဒါကြောင့်မို့ မသေးဘူးဆိုတာမဖြစ်မှပဲမသေးမှာဖြစ်ရင်တော့သေမှာပဲသူတို့ဆိုလိုတယ်နော်ဖြစ်ရှင်သေဆုံးခြင်းရှိမယ်မွေးရင်သေမယ်အဲ့တော့သူတို့ဟာအလုံးတန်တရားဆုံးသက်သွားတဲ့အကြောင်းလျှောက်ပြီးတော့ခလိတင်စေပုရိအဋ္ဌိသဗ္ဗတံပိမဟာမုနိအပရာဒမသနန္တိခမအမှန်ဝိနယကရှင်တော်မြတ်ဖရာအား ရှောက်ကြပါရစေပါတဲ့သူတို့အားလုံး18000သောရံရွေတော်ဘဝကဘေကုဏီမှာဖြစ်လာတယ်ဘေကုဏီမှာ18000ဟာတဲ့ဟိုရှေးရခင်တုန်းကမတော်လို့ချွတ်ချော်တဲ့အပြစ်များ ရှိခဲ့ပါရင် အပရာဒမသနန္တိမသိတဲ့အပြစ်များကျူးလွန်ခဲ့ပါရင် ခမအာမဝိနာယကသူတို့ဘောမှာတိခံခွင့်လွတ်ပေးပါဒါသူတော်ကောင်းတွေရဲ့တိခံမှုခွင့်တောင်းတဲ့စကားပဲအဲ့ကြတော့မြတ်စွာဘုရားကဣဒင်စာပိနိဒသေထမမသာသနာကာရိကာပရိသနိသသဗ္ဗတံကင်ခံစိဏ္ဍရာဝတာခုနတုန်းကဘေခုနီ1000ကိုတော့မြတ်စွာဘုရားတကူပြခိုင်းတာ အမိတ်မရှိဘူးအော်ဒီဘေကုဏီ18000ကိုတော့တကူပြလိုက်ကြအောင်ရောက်လာတဲ့ပရိသတ်တွေအမျိုးသမီးတွေနဲ့ပတ်သက်ပြီးတော့တန်တရားဖြစ်နိုင်မယ်အဲ့ဒီတန်တရားကိုကင်းစင်အောင်တကူပြကြအောင်ဆိုပြီးတော့အဲ့သူတို့တကူပြတွေကပြတယ်နောက်ဆုံးမှာတော့ရသောတရားလျှောက်တဲ့အတိုင်းပဲသူတို့တွေကမြတ်စွာဘုရားကိုဆက်လက်လျှောက်ကြားကြသေးတယ် အလုံးဟာနောက်ဆုံးအချိန်ကျတော့ပရိခိဏတိတင်စပစ္စုပန္နနာယတံသဘကမ္မပိနောခိမခိဏပါရိဝဏမသကုမာတဲ့အတိတ်နာကပစ္စုပန်မှာကံတရားတွေမှန်သမျှသူတို့မှာမရှိတော့ပါဘူးအလုံးကုန်ဆုံးသွားပါပြီတဲ့ကံမရှိတော့သည့်အတွက်ကြောင့်နောက်ထပ်ဘဝဆိုတာမရှိတော့ပါဘူးဒါကြောင့်မို့အဆုံးသက် ရှင်ဘုရားရဲ့ခြေတော်ကိုရှ िख ုပ်ပြရစေဆိုတော့မြတ်စွာဘုရားကနိဗ္ဗာန်ယဝရန္တိနာကိဉ္ဝဝက္ခမဥဒ္ဒရိအေးအငိမ့်တဲ့နိဗ္ဗာန်ကိုနိဗ္ဗာန်ဝင်ရမယ်လို့အငိမ့်တဲ့ကိုရယူကြမယ်လို့ပြောတဲ့အခါမှာငါအနေနဲ့ဘာမှပြောစရာမရှိတော့ပါဘူးတဲ့ သဗ္ဗသင်္ခတဒောသံဟိပပောထအမတံပဒံတန္တသင်္ခတဒောသံဟိအကြောင်းတရားတွေကဖန်တီးထားတဲ့အရာမှန်သမျှအပြစ်မကင်းဘူးအဲ့ဒီအကြောင်းတရားတွေကဖန်တီးထားတဲ့အပြစ်နာစာတွေလောကငြိမ့်သွားတဲ့ဘယ်တော့မှမသေးရတဲ့နိဗ္ဗာန်ကိုကဲမျက်မှောက်ပြုကြဆို အဲ့တော့နိဗ္ဗာန်ကိုဝင်သွားတာကိုမြတ်စွာဘုရားကခွင့်ပြုစကားဆိုတယ်ဣဋ္ဌံသူရံယတောတရပမုခာနိအထရတဘေခုနိသာတာနိပဂဝတောတမုခာဣမဂါထာယောပါတိဋ္ဌာနောက်ဆုံးမှာမြတ်စွာဘုရားနဲ့စပတ်ပတ်သက်ပြီးသူတို့လျှောက်ထားချက်တွေမြတ်စွာဘုရားရဲ့မိမ့်မချက်တွေအလုံးပေါင်းပြီးတော့ဒီခါပထာပုဒ်တွေကိုမြတ်စွာဘုရားရဲ့မျက်မှောက်မှာ ယတောရမှုရှိတဲ့18000သောဘေကုဏီမတွေဟာဒီခါတာတွေကိုနဲ့ရွတ်ဆိုပြောကြားသွားပါတယ်လို့တတိယအပါရဏိကမှာဒီလိုဖော်ပြထားတာဖြစ်တယ်။တရားချက်ကသူတော်စင်ပြိဿပေါင်းတို့ရသောတရာနှင့်အတူရသောတရာဤခြံရံဖြစ်တဲ့ထေရီမာတို့ရဲ့ရသောတရာရဲ့ ပါရမီဘဝနဲ့နောက်ဆုံးနေ့များအတူရတောရရာနဲ့နောက်လိုက်နောက်ပါများဖြစ်ကြတယ်ထေရီမတို့ရဲ့ပါရမီဘဝနဲ့နောက်ဆုံးနေ့ရဲ့များအကြောင်းကိုနိုင်ယူမှတ်သားကြရသဖြင့်ဘဝတန်ត្រာရဲ့အပြစ်နိဗ္ဗာန်ရခြင်းရဲ့အကျိုးတရားကုသိုလ်ကောင်းမှုတို့ရဲ့ဆွမ်းဆောင်မှုတွေကိုသိရှိနားလည်ကြပြီး ထိုတွေတွေဟာလည်းပဲတန်တရားဝကမလွတ်သေးသမျှဒုက္ခဒုက္ခကိုရရှိနေကြအောင်မှဖြစ်တယ်တန်တရာဒုက္ခတန်တရာဝဆင်းကလွတ်မှတ်တာလေအခုလို့ဒုက္ခဒုက္ခကလွတ်မြောက်ကြမှာဖြစ်တယ်လို့ကိုစီကိုစီနှလုံးသွင်းပြီးတော့ကုသိုလ်တရားပါရမီတရားဖြစ်ပွားအောင်ကြိုးစားပြီးနိဗ္ဗာန်ကို မျက်မှောက်ပြုနိုင်ကြပါစေကုန်တည်း